ဓမ္မမိတ်ဆွေယောဂီတော်စင်အပေါင်းတို့တရဏဂုံ၃ပါးနဲ့တကွအင်္ဂါ၈ပါးနဲ့ပြည့်စုံတော်မူသောသီလတော်မြတ်တို့ကိုကျေးဇူးတော်ရှင်အကမဟာပဏိတမောဂုတ်ဆရာတော်ဘုရားကြီး၏ထံပေါင်း၌ခံယူဆောက်တည်ကြရန်ကြောကြပါကုန်စို့ သံဃာယရဏဆရာသမားတို့အာယုတိမတို့လည်းသုံးဝေးဒီကိုပူဇော်ဖူးမြမန်းလျော့တော့ကြသောဘုဇန္တဗနာမစေနာသရာပညာဝရိယတို့ကြောင့်မိမိတို့လူရှိရတောင်းတာသောမအိုမသေးမြင်နေသောနိဗ္ဗာန်သို့၎င်းဒုက္ခကသိင်ကင်းခြင်းရဖြစ်သောနိဗ္ဗာန်သို့၎င်း 1500ကိလေသာတွေချုပ်ရငြိမ်းရသိမ်းရဖြစ်သောနိဗ္ဗာန်သို့၎င်းမိမိတို့အာထုတ်ဆဲဖြစ်သောဥပဒနာဉာဏ်သည်သင်ဉာဏ်စွာမဉာဏ်တို့ခြေစည်းပြု၍နိဗ္ဗာန်သို့မျက်မှောက်ပြုနိုင်သည်ဖြစ်စေ သဝါဒောရတောသမ္မာသမ္ဗုဒ္ဓ ဃံသရဏံဂိသာမိဒတိယံပိဗုဒ္ဓံသရဏံဂိသာမိဒတိယံပိဓမ္မံသရဏံဂိသာမိဒတိယံပိသံဃံသရဏံဂိသာမိ ဝေရမဏိသက္ကဝရမမာရိယာမိအဒိဏာဒါနာဝေရမဏိသက္ကဝရမမာရိယာမိအဗျာမစရိယဝေရမဏိသက္ကဝရမမာရိယာမိ ပမာဒဌာနာဝေရမဏိသက္ခဝရံသမာရိယာမိကာလဘောဇနာဝေရမဏိသက္ခဝရံသမာရိယာမိနိသာ ကာဝိသုကာသာသနာမာလာကန္တာဝိလေပနာဓာရဏမန္တနာဝိဘူသနာဌာနာဝေရမဏိသက္ခဝရံမာရိယမိ သာသေနမဟာသေနဝေရမဏိသိက္ခာပဒံသမာရိယမိသာသေနမဟာသေနဝေရမဏိသိက္ခာပဒံသမာရိယမိဇီဝိတံသဇမာနောပိသိက္ခာပဒဟံနာသဇာမိ ဣဇာမေပုံယံအာသွခယံဝဟံဟောတုဝေရံပုံညဘာကံသဗ္ဗတ္တနာဒေမာ ခြင်းကသမဏတံဘောဓထပရမတ္ထသီလံသာရုကံကတဝါဓမ္မံအပမဟာရေနသံပါရိသ